ဘုန်းကြီးတို့ဒီနေ့က2023ခုနှစ်မေလ12ရက်တောက်ကြနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မထံလမ်းစဉ်သဘောတရားရေအပိုင်း332ညနေပိုင်းသဘောတရားရေအပိုင်းနဲ့ဘုန်းကြီးတို့အသုံးချကျင်လမ်းမြပဒံအပိုင်း63မကပစ္စည်းအပိုင်း3ပေါ့ဒီလေးဆက်လက်နာယူကြရအောင် ဘုန်းကြီးတို့ဟင်ပါကမေဂပစ္စည်းလေးနဲ့ပတ်သက်ပြီး ပြောခဲ့တယ်ဒီမေဂပစ္စည်းကြောင့်ဒီအကျဉ်အကျယ်ဒါလေးတွေနားလေသဘောပေါက်ထားတော့နော်ပစ္စယနေတာဆိုပေမဲ့လို့ပညာဝါဒနဲ့နိုင်ရှင်ကျင်းတော့ပစ္စယနေတာမေခင်ငါးဒီမေခင်ဆိုတော့တမမေခင်ရှိတယ်မိစ္ဆာမေခင်ရှိတယ်မေခင်အားလုံးကိုဆိုလို့လဲ တန်တံမြေရုကနိသဓမ္မနံဒါကဒီမဂ္ဂင်တေကို9ပါးမဂ္ဂင်12ပါးဒီတေကိုကောက်လိုက်ရင်9ပါးရှိတယ်အဲ့ဒါစေတသိက်တရားတွေပဲဒီစေတသိက်တရားတွေသူတို့အကျက်တတ်တတ်ဖြစ်တော့စေတသိက်တွေနဲ့ရှင်တွဲဖြစ်တယ်အဲကြောင့်မေဃသံယုတ်တကနာဓမ္မနံအားတော့ အကျိုးအကြောင်းကြောင့်ဖြစ်လာတယ်အကျိုးတရားဟောဗျာမကင်တရားတွေအကြောင်းတရားတွေအဲ့ဒီနဲ့တူဖြစ်လာတဲ့တရားတွေအကျိုးတရားဒါကိုဘုန်းကြီးတို့ပစ္စယုပံဒီလိုသုံးတာပစ္စည်းကြောင့်ဖြစ်လာအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားဒါရင်လားဆိုဒါရင်မကသေးဘူးသူနဲ့တူစေစာယုတ်တွေကမ္မစာယုတ်တွေသူကာလနဲ့သူဖြစ်တာရှိတော့ ဗုဒ္ဓကာလမှာစေတသာယုတ်ပရိသဏိချိန်ကာလမှာဆိုပရိသဏိကမ္မဇာယုတ်တွေလည်းဖြစ်တော့ဒါဝကြီးဝိတံသမုဋ္ဌာနာနိသာရူပနံမကပစ္စေနပစ္စယောဒီဟာလေးသူကသူအကျိုးအကြောင်း꿰အောင်ရုပ်ပေါင်းနော်ဟိုဘုန်းကြီးကရုပ်ကောင်းဖို့ရွတ်တာမဟုတ်ဘူးဒီတရားလေးတွေစင်ញံနှလုံးသွင်းပြီးဟောဘုရားကဒါအကြောင်းတရားအတွက်ဟောတာဒါလေးကတော့အကျိုးတရားအတွက်ဟောတာ အဲ့ဒီမှာပုဂ္ဂိုလ်တ attva ငါသူရယောက်ျားမိန်းမလည်းမပါဘူးအတ္တကဝိညာဉ်ကောင်းလည်းမပါဘူးနော်ဓမ္မတသက်ပဲပရမတသက်ပဲဟောတာမဂ္ဂင်တရား12ပါးသို့မဂ္ဂင်တရားကို9ပါးကြည်လိုက်တော့ပုဂ္ဂိုလ်တ attva ငါသူရယောက်ျားမိန်းမဘာမှမပါပညာမပါပရမထတသက်သူနဲ့ရှင်မောရှင်မတရားတွေကြည်လောက်မေဃတံမြုပ်တကနာဓမ္မနံ ကုသိုလ်စိတ်စေတသိက်တွေအကုသိုလ်စိတ်စေတသိက်တွေဝိဘကရိယာစိတ်စေတသိက်တွေတွေ့ပြောင်းဉာဏ်တစ်ဆက်ဝိဘကရိယာစိတ်စေတသိက်တွေဓမ္မထတရားတတ်တတ်ပဲသူကြောင့်ဖြစ်ပေါ်လာတဲ့ယုတ်တွေကြည်လောင်စေတစာယုကမ္မစာယုဒါလည်းပရမတ္တတရားတတ်တတ်တော့ဘုရားဒီပဒံတရားတွေဟောတဲ့နေရာမှာညာတော်အဖြစ်ပရမတ္တတတ်တတ်ကိုဟောနေတယ် ဩအဲ့ဒီလိုလဲသဘောပါတော့လောကမှာငါသူတို့ယောက်ျားမိန်းမဆိုမရှိပါလားအတ္တကောင်ဝိညာဉ်ကောင်ဆိုတော့မရှိပါလားအလုံးဟာယုတ်တရားနန္တရားရဲ့ပဲရှိပါလားဒီလိုသဘောပေါက်ဒီမှာတော့မဂ္ဂင်၈ပါးဆိုတဲ့မဂ္ဂင်၁၂ပါးပေါ့မဂ္ဂင်တရားကိုပါပေါ့ဒီဟာတွေအကြောင်းတရားသူနဲ့တူဖြစ်လာတဲ့စိတ်စေတသိက်ယုတ်တရားတွေအကျိုးတရားဒီလိုသဘောပေါက် ယုံနာသဘောတရားတတ်တတ်ကိုလည်းသဘောပေါက်လာတယ်ပြီးတော့ဒီတရားတွေဟာလည်းပဲအကြောင်းကျိုးဆက်ဆက်ဖြစ်နေတာဆိုလည်းသဘောပေါက်ပဋ္ဌာန်းကဒါပဲယုံနာသဘာဝတွေသိအောင်ဟောတယ်နောက်တစ်ခုကယုံနာသဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်ဒါသိအောင်နော်တရားထုတ်တကဘုန်းကြီးတို့ပရမဆုံးဉာဏ်နေတွေကယုံနာသဘာဝတွေရုပ်ဆိုရုပ်သဘာဝနာဆိုနာသဘာဝဒါသိအောင်မြင်အောင်အထုအားတော့အထုပါရဲ့ ဘာသဘာဝမှလည်းမမြင်ဘူးဒါမျိုးတွေဖြစ်တတ်တယ်နော်ယုံနာသဘာဝတွေကိုညာထဲမှာကွက်ကွက်ပြပြမြင်သွားရမယ်အဲ့လိုလိုမြင်အောင်အထောက်အောင်ဒါပထမဆုံးညာမယ်ယုံနာသဘာဝတွေကိုညာထဲမှာရှင်းရှင်းလင်းလင်းမြင်သွားပြီဆိုတော့နောက်တစ်ဆင့်တက်ပြီးဘုန်းကြီးတို့ကဖတ်ခြင်းနော်အိုးဒီယုံနာသဘာဝတွေအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားတဏီနီးနဲ့မြင်အောင်ကြည့်ရတော့မနော်ပဋ္ဌာန်းနီးနဲ့မြင်အောင်ကြည့်မလား ပရိစ္ဆသမုပ္ပါနိနဲ့မြောင်ခြင်းမလားသစ္စာလေးပါးဒီနဲ့မြောင်ခြင်းမလားဒုံမို့ဆာဆကတုတ်တုတ်တွေတုတ်တန်နေနဲ့မြောင်ခြင်းမလားတနည်းနည်းနဲ့ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘာဝနဲ့မြောင်ခြင်းအဲ့ဒါဒုတိယဉာဏ်ပထမဆုံးဉာဏ်ပါတော့ရုပ်ဆိုရုပ်တဘာဝ နံတဘာဝနံဆိုနံတဘာဝဒါတွေမြင်အောင်သိအောင်လုပ်ဒုတိယကြောင့်ဒီယုံနံတဘာဝတွေအကြောင်းကျိုးအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားဒီလိုမြင်အောင်ကြည့်ရမြင်အောင်ရှုပါအဲ့ဒီလိုမြင်သွားပြီဆိုရင်တကယ်ယုံနာမြင်သွားပြီဆိုရင်ဒီပေါ်မှာပဲအတုရဝယောက်ျားမိန်းမအစွဲရှိတော့လူရန်ဒါမျိုးအစွဲမရှိတော့ ပညာကလောလောပြောက်သွားနှံယုံနာတဘာဝမြင်သွားနော်ယုံနာတဘာဝတွေကကြောင်းကျိုးဆက်ဆက်ဆက်ဆက်ဖြစ်နေပါလားမြင်လည်းပဲဟုတ်လားဘဝတွေလည်းလက်ခံလာရင်ကြောင်းကျိုးဆက်ဆက်ဖြစ်တဲ့တရားတွေကိုလည်းဟုတ်လားလက်ခံလာယုံလာဒီကောတော့မယုံဘူးကြောင်းကြောင်းကျိုးဖြစ်တယ်ဆိုလက်ခံတာအမျိုးဖြစ်တော့တကယ်ကြောင်းကျိုးမြင်လာရင်ယုံမတန်တရားတွေကြောင်းကျိုး ဆက်ဆက်ဖြစ်တဲ့တရားတွေပေါ်မှာယုံမှန်တန်တရားလိုလိုပြောက်သွားကင်းသွားယုံမှုဉာဏ်ဖြစ်အောင်အထောဉာဏ်မဖြစ်ဖက်နဲ့ရှေ့ဆက်သွားလို့မရဘူးဒီလိုလည်းမှတ်ထားမယ်အဲ့လိုဉာဏ်ဖြစ်အောင်အထောတဲ့အခါမှာဘုန်းကြီးတို့ကအရင်ဘက်ကပြောခဲ့တယ်ကိမတိယတုံးလေးထောက်ထားပြီးတော့ကျင့်တဲ့ကရမဲခင်၈ပါးလမ်းစဉ်နဲ့အညီကျင့်ကြအထောရမယ်မဲခင်၈ပါးလမ်းစဉ်နဲ့အညီကိုရှုမှတ်နေတဲ့ ကမ္မထံပေါ့အာနာပါနရှုမိုင်းလားအာနာပါနပေါ့တက္ကမထံရှုမိုင်းလားတက္ကမထံပေါ့ဒါတော့ဆရာတော်ကြီးတဲ့ main နေတဲ့ဒီကမ္မထံကိုနှစ်ခုအဓိကထားသင်ကြားလို့ဒါနှစ်ခုပြောရတော့သာဝေကျမ်းကနေပဲလေ့လာလိုက်တဲ့ခါကျတော့ဘယ်ကမ္မထမဆိုအထုတ်လို့ရပါကျိုးအတုဝအထုတ်တယ်အတုဝခြေကံယန္တာတွေဖြတ်သွားတာရှိတယ် ရားကုံတော်ပွားတယ်ဘုရားကုံတော်ခြေခံရဟန္တာတွေဖြစ်သွားတယ်မေတ္တာတရားတွေပွားတယ်မေတ္တာတရားတွေခြေခံရဟန္တာဖြစ်တယ်သိခြင်းတရားတွေဆင်ញင်တယ်သိခြင်းတရားတွေခြေခံပြီးတော့မဉ္ဇဏ်ဖုန်ညာနိဗ္ဗာန်ရသွားတယ်ပုဂ္ဂိုလ်အများကြီးပဲကိုအာဒံနဲ့ကိုဉာဏ်ဖြစ်လွယ်တဲ့ကမ္မထာတော်ဘုံညာတော့ကြံ့ကြံ့ပေးခြင်းတော့ပဲကမ္မနာအထုတ်လိုက်ကို အသိဉာဏ်တွေကပို့ပြီးတော့ရှင်းသွားတယ်လင်းသွားတယ်မြင်သွားတယ် အဲ့ဒါမျိုးမြင်အောင်အထုတ်စေခြင်းဘာကမ္မဋ္ဌာန်းအထုတ်အထုတ်ပါလန်းစင်နဲ့ညီအောင်လေမဂ္ဂင်၈ပါးလန်းစင်နဲ့ညီအောင်ကျင့်ပါအရှင်ဘက်ကပြောတာကိမတ္တိကိမတ္တိကတောက်စတန်ယုအပါဒီတော့ကအဲ့ဒါပြောရောအဲ့လိုအဲ့ဒီလိုလဲနိမနာမှာကျင့်ဖို့ရည်ကြည်တော့မကျင့်ရင်တော့မြို့သားမြို့သမီး ရဟန်းလူဘယ်ပုဂ္ဂိုလ်မဆိုဆွဲတာပဲဘယ်မှာဆွဲလဲဘုန်းတော်မွေးလာဒီခန္ဓာကိုယ်ရလာလေခန္ဓာကိုယ်ရလာဒီခန္ဓာကိုယ်ကြီးပေါ်မှာဆွဲဒီခန္ဓာကိုယ်ဆိုတာရုပ်ခန္ဓာကိုယ်ရှိတယ်ဝေဒနာရုပ်ခန္ဓာယူဘခန္ဓာဝိညာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဏကဒီခန္ဓာ၅ပါးရလာတော့မွေးလာမွေးလာဒီခန္ဓာကိုယ်ရလာ ဖြစ်လာရလာ ရလာရင်ဒီခန္ဓာကိုယ်၅ပါးခန္ဓာကိုယ်၅ပါးကိုကြောပြီးပြီးတော့ဒါငါပဲသူပဲငါသားပဲငါသမီးပဲငါခန္ဓာကိုယ်ပဲငါကြောင်းပဲငါအိမ်ပဲဆွဲတာပဲငါကားပဲဒီလိုဆွဲနေဆွဲပြီးတော့ဒီခန္ဓာ၅ပါးကိုဆွဲလန်းပြီးတော့ခုနကလို့ထင်မှတ်တော့ဒါငါခန္ဓာကိုယ်ပဲဒါငါကြောင်းပဲငါအိမ်ပဲငါသားပဲငါသမီးပဲငါပစ္စည်းပဲပြီးတော့ဒါငါပဲ ဣဒံမမဒါငါငါခန္ဓာကိုယ်ပဲငါလို့လဲဆွဲတယ်ဒီဟာကိုငါလို့ဆွဲပြတော့ဘာဆွဲသေးဒီအတ္တကောင်ဝิญဉ်ကောင်လေးဆိုတာဆွဲသေးတာခန္ဓာကိုယ်ရချိန်ကြလို့ပြက်စီးသွားရင်ဒီအတ္တကောင်ဝิญဉ်ကောင်လေးကမတည်ဘူးမပြက်စီးဘူးသူကမြဲတည်နေတယ် ခန္ဓာကိုယ်ရုပ်အုံမင်းမစွမ်းဖြစ်လာပျက်စီးသွားဒီအတ္တကောင်ဝိညာဉ်ကောင်းတရားမပျက်စီးဘူးနောက်ဘဝနောက်ခန္ဓာကိုယ်အသက်ပြောင်းသွားဒီလိုဆွဲလန်းတာပဲတရားမရှုမှတ်နေရင်တော့ဆွဲတာပဲရဟန်းလည်းဆွဲတာပဲလူလည်းဆွဲတာတရားရှုမှတ်တော့ရှုမှတ်ပါရဲ့ဉာဏ်ဖြစ်အောင်မမှတ်နိုင်လားဘုန်းကြီးတို့ဆွဲတာပါပဲဒါကြောင့်မို့ခုနကအသိဉာဏ်နဲ့ဖြစ်မှာအထူးအားဖြင့်နော်အသိဉာဏ်နဲ့မဖြစ်သေးရတော့ဘုန်းကြီးတို့တွေဆွဲနေကြအောင်ပါပဲ အဲဒီဣတမမသုခန္ဓာဝကတန်ယု149မှာဒါပြောသွားတယ်ဒီခန္ဓာ၅ပါးရာလိုက်ဒီခန္ဓာ၅ပါးကိုအစွဲပြုပြီးအကြောင်းပြုပြီးတော့ငါခန္ဓာကိုငါငါအတ္တကောင်လို့ထင်ပါပဲတဲ့ဒီအတ္တကောင်လေးကမပြတ်မရှိပဲနဲ့ဟုတ်လားခန္ဓာကိုယ်ရတော့ပြက်စီးသွားတယ်။အိုမင်းမစွန့်ပြစ်လို့ပြက်စီးသွားတယ်။ဒီအတ္တကောင်ကိုယ်လေးကလည်းမပြက်စီးဘူးမသေးဘူးအမြဲတည်နေတယ်။နောက်ခန္ဓာတဲ့ဘဝတဲ့မှာပြောင်းဖြစ်သွားတယ်ဒီလိုထင်မှတ်နေမှာ ဒါဘာဖြစ်လို့လဲတရားမကျင့်လို့ပဲညာဘုန်းကြီးတို့ဟုတ်လားတချို့ကပြောမယ်ဘယ်လိုမဟုတ်တာမလုပ်ဘူးမဟုတ်တာမပြောဘူးစိတ်ကောင်းနှလုံးကောင်းထားနေပြီးတာပဲစိတ်ကောင်းနှလုံးကောင်းထားနေပြီအစွဲလန်းကြပဲกว่าလဲအစွဲလန်းကြမလွယ်ဘူးဒီစွဲတွေပြုတ်ဖို့ဒီစွဲတွေရှိနေတော့ဟုတ်လားဘုန်းကြီးတို့ခံကြအောင် ဒီဆွဲလန်းနေပြောဖို့တရားကျင့်တရားမကျင့်သေးဒီဆွဲလန်းရှိနေမှာအလိုကယောက်ျားထိမှယောက်ျားမိန်းမထင်မှတ်တာပေါ့လေဒါတော့တတ္တတင်ညာပေါ့ငါပဲသူပဲယောက်ျားမိန်းမဒီလို ထင်မှတ်တာလေဒါလည်းအတ္တဒိဋ္ဌိပဲနောက်တစ်ခုကတော့အတ္တကောဝိညာဉ်ကောလိပ်ပြကောဟုတ်လားဒါမျိုးအသက်ကောထင်တာပဲတမျိုးမျိုးပေါ့ဒီလိုဆွဲလန်းမှုတွေကတော့ရှိနေမှာ ဒီတော့ဒီဆွဲလမ်းမှုတွေကိုကွာတော့အောင်အောက်မှာဘုန်းကြီးတို့တုံလေးတတုတ်ညွန်ပြထားနော်ကတော့နာတုံမှာကတော့လို့ခေါ်တဲ့အောင်နေမှာနာတုံမှာကနာတုံမှာကတော့ခဏဝကတာယုံမှာပါတယ်ကြည်ကြည်အဲ့မှာဘုရားဟောထားတယ် ကောင်းဘုရားဘာဟောတာလဲရဟန်းတော်များဟုတ်ရဝဒတိရဟန်းတော်များရဟန်းတို့စေတော်ကြောင်းတိုက်တွင်နဲ့ရှိနေတဲ့မြတ်တိရွယ်များလူတွေကတည်ယူမယ်သုံးဖို့မိရှုမယ်အဲဒီကြောင်းထဲမှာရှိတဲ့မြတ်တိရွယ်တွေတကိုင်းတွေယူသွားမယ်တင်းတို့နာတင်းတို့စိတ်မှာနာကျင်မှုဖြစ်သလားမိရှုရင်နာကျင်မှုဖြစ်သလားကိုယ်ကကမေးနေဟုတ်လားဒီထဲမှာ ထင်းနေဆိုင်ကြတော့ထင်းနေယူသွားရင်တော့ပြန်လာတက်နေဒါတော့လူတွေကနေဒီကိုယ်အတုံးမကြတဲ့ပစ္စည်းတွေယူသွားရင်တော့ကျောင်းထဲမှာရှိတဲ့ဒီရွက်တွေမိုက်တွေဒါတွေယူသွားမယ်သူတို့အိမ်အတွက်ထင်းပြီးစားတော့ကိုယူသွားမယ်ယူပြီးတော့ဒါတွေကိုသူတို့မီးရှို့မယ်ဒီလိုစိတ်ထဲမှာ နာကျင်မှုနာကျင်ခံစားမှုဖြစ်သလားမဖြစ်ပါချက်များအကြောင်းမဖြစ်တယ်လေဆောပြမေးတယ် အဲဒီမြတ်တိရွတ်တွေကဒီမျိုးလိုရဲ့ကိုယ်ပိုင်ဥစ္စာမဟုတ်တဲ့အတွက်ဒီမျိုးလိုဒီနာကျင်မှုခံစားမှုမဖြစ်ပါဘူးဗျာ။ရဟန်းတို့ဒီမြတ်တိရွတ်ဥပမာလို့သဘောထားဖို့ဥပမာဒီနာလိုလေးထဲလိုက်ကောင်းမြတ်တိရွတ်ဥပမာလိုပေါ့နော်။ဥပမာကဲဥပမာလိုလိုလေးထဲလိုက်။ဟွန်းဥပမာလိုသဘောထားဥပမာလိုသဘောထားပြီးသင်တို့သည် သင်တို့ရဲ့ခန္ဓာ၅ပါးပေါ်နေငါဥစ္စာငါငါအကတောက်ကောင်အစွဲကိုစွန့်ပယ်နေအောင်ကျင်ကြစွန့်ပယ်အောင်စွန့်ပယ်ကြစွန့်ပယ်နေအောင်ကျင်ကြကျင်ကြအဲ့ဒီလိုစွန့်နိုင်ပယ်နိုင်မယ်စွန့်ပယ်နိုင်အောင်ကျင့်ကြမယ်ဆိုရင်အကျိုးစီးပွားချမ်းသာခြင်းကဖြစ်လိမ့်မယ်မိန်တော်မူ၏အဲ့ဒီလိုဗျ ကိုယ်နဲ့ဘာမှမဆိုင်တဲ့သဘောမျိုးပေါ့ဗျာအဲ့ဒီလိုကို မြင်အောင်ရှုရမယ်ဒီယုံနံတရားတွေနဲ့ပတ်သက်ပြီးနော်အဲမရှုမှရင်တော့သူကဆွဲလန့်နေတာငါခံတော့ငါတကယ်တော့သဘောဖြစ်စဉ်ကိုနည်းနည်းတော့ဉာဏ်နဲ့ဆင်ခြင်စဉ်းစားရင်ကိုဘုန်းကြီးတို့ထိုက်ပြောက်တော့ခင်ကွာနေဥပမာဘုန်းကြီးတို့ကြည်ကြပါဦးနော်အဲမွေးလာတယ်အသက်ကြီးလာတယ်ပြေပြေနဲ့အသက်ကြီးလာတယ်အိုးလာတယ်ပေါ့ဗျာအိုးလာပြီဆိုရင်ဟုတ်လား ဆပင်တွေဖြူလာပြီဟောကွာသဘောမကျဘူးမကြိုက်တော့ဘူးဘယ်လိုဆိုကောင်းနည်းနည်းရှည်လာမကြိုက်တော့ဘူးဒါမျိုးမရိတ်ချလိုက်ဟောဒီဆပင်နဲ့ပတ်သက်ပြီးဘာမှဆွဲလို့မရှိဘူးဒါမျိုးပေါ့ချိန်ပြေရိတ်ဖို့ဘာကိုမှမနှစ်သက်တော့တာအဲ့လောက်ကို မနှစ်သက်အောင်မမြတ်နိုးမှနော်တဏှာဒိဋ္ဌိမာနတွေရှိနေရင်ဒီပုံမှာကိုကဆွဲလာတာပဲငါဥစားလို့ထင်တာပဲငါလို့ထင်တာပဲငါအတ္တကဝိညာဉ်ကောင်းလို့ထင်တာပဲ ဒါတွေကွာတော့မြင်တော့ဒါတွေကိုအပြစ်မြောင်ကျင့်မှကောင်းအပြစ်မြောင်ကျင့်တဲ့ပိုင်းမှာကျတော့ဝိပဿနာပိုင်းနဲ့ကျင့်တယ်သမထပိုင်းနဲ့ကျင့်ဝိပဿနာပိုင်းကျင့်လို့တကယ်ကိုဟိုဒီပေါ်မှာအပြစ်မြောင်မချစ်ခင်တော့နိဗ္ဗိဒဉာဏ်တွေဝင်သွားပြီဆိုကောင်းတော့အဲ့ဒါအဲ့ဒီဉာဏ်ရောက်ဖို့အဲ့ဉာဏ်ဖြစ်ဖို့ကတော်တော်လေးကျင့်ရတယ်တာမန်နဲ့မရဘူးဒီအတုဝတရားတွေဆိုဘုန်းကြီးတို့ဘုရားရှင်ကမာသရိပန်သုံးမှာဓာတ်ရဟောတာတကယ်ကို လိုအပ်လို့ဟောထားတာနော်အဲ့ဒါကိုသဘောပေါက်ဖို့လိုတယ်တချို့ကမင်းရတော့ထားပါကွာငါတို့မှဝိပဿနာဒါမျိုးတွေပြောအတုပတက်ရှိအတုပအိမ်မှာမာသရိပလန်တော့ကာယနုပဒနာသတိပလန်14မျိုးမှာရှင်အတုပနေလည်းဟောထားတယ်တေအတုပဆို9မျိုးနော်တင်ညိုတော်ဝိတုရိမဲ့တော်ကတော့10မျိုးဟောတာဘာဖြစ်ဖြစ်ဒီခန္ဓာကိုယ်ကြီးပေါ်မှာနှစ်သက်မှုမြတ်နိုးမှုတွေ ကင်းတော့နည်းတော့အဲ့ဒါတွေကအရေးကြီးတယ်တရားသူကကျင့်မှုဘာဖြစ်လို့ကြုံလဲကြုံနေရတော့ကိုယ်သိလဲအသူပါပုတ်ကောင်ကိုယ်ခန္ဓာကိုရပုတ်ကောင်ဖြစ်တာသူများသိလဲဒီတိုင်းပဲကိုကမသိသေးဘူးကိုယ်ရင်သိတဲ့ပုဂ္ဂိုလ်တွေသွားပို့ကြပြီလေဘုန်းကြီးတို့ရဟန်းတော်များဆုံးလေတရားတွေမဲ့ကျုံနေတာပါကိုကကိုယ်ရင်သွားတဲ့လူတွေဆိုကိုကပို့ပါတော့ ကိုယ်ရင်သွားနောက်လူတွေကကိုယ်ပုံဒီခန္ဓာကိုယ်ရဲ့အပုတ်ကောင်သဘောမျိုးတော့ပြတာဒါသိရင်သိချောင်တော့ပြတယ်နော်အဲသိရင်မလားဆိုရှင်းနေတော့ဗျာဘုန်းကြီးတို့ကိုယ်ခန္ဓာကိုယ်မတန့်ရှင်းမနဲ့ထားကြည့်ပါတပတ်လောက်ဆိုကိုယ့်ကိုယ်ကိုနမ်းလာတာခန္ဓာကိုယ်ကြီးရဲ့ဟိုမတန့်ရှင်းမို့နှစ်သက်ရှာမကောင်းပုံနဲ့မြင်အောင်ရှုပါတရက်တာတော့ဟုတ်လားခန္ဓာကိုယ်မတန့်ရှင်းမြန်ပြစ်ကြည့်ပါပြစ်ထားကြည့်ပါ မျက်စိကလည်းဟုတ်လားကောင်းထွက်တာတွေကကောင်းတာတစ်ခုမှမရှိပါဘူးနားထွက်တာကြီးနှာခေါင်းထွက်တာကြီးပါးစပ်ပေါက်ကထွက်တာကြီးခန္ဓာကိုယ်ပေါက်ကထွက်တာကြီးဘာမှနှစ်သက်စရာမရှိဘူးဒါကြောင့်မို့ဒီအတုပါတို့ပါတို့ဆင်ញင်တဲ့နေပုံပြီးတော့အပြစ်မြင်လွယ်အပြစ်မြင်မှမချစ်ခင်မနှစ်သက်ဝိပဿနာအားတော့အထုပ်ပါရဲ့ဒီဘုံကြီးကသူ့เจ้าနေဟုတ်လားမဆုံးလို့နိုင်ဘူး ဒါမျိုးတွေသူပစ္စည်းတွေမဆုံးလုံးနိုင်ဘူးဒါမျိုးတွေနော်အဲ့ဒါမျိုးတွေဖြစ်တတ်တယ်တရားတော်ပြနေဘာမှကိုလူကိုတမ်းဖို့ဝင်လေးနေအဲ့လိုဆွလို့ဖို့ခက်တယ်လူကိုတမ်းဖို့ခက်တော့ပါဖြစ်လာတယ်ကြောင်းခံနေခွာနေမဆွနိုင်ပေသည့်တောင်ဒါကြီးဆုတ်ကန်တေချာဒါမျိုးတွေဖြစ်တယ်အဲ့ဒါမျိုးဖြစ်တယ်အကြောင်းကုဏအတုဝတရားတွေပါလေ မြေအောင်ဆင်ញင်ကြည့်ပို့ကောင်းတယ်။သိသွားပြီဆိုဘုန်းကြီးတို့တွေဒီခန္ဓာကိုယ်ကြီးလည်းပုတ်ကောင်ဖြစ်တော့ယူကလိုချင်တော့ကိုသိသွားရင်လည်းပဲဒီခန္ဓာကိုယ်ပုတ်ကောင်ကြီးထားကြရတာလေဒီခန္ဓာကိုယ်ကြီးထားကြရတာကိုမသိခင်ကဆွဲလမ်းမြတ်နိုးနေကြတော့သိသွားတဲ့ခါကျတော့ဘာသူမှမနစ်သက်တော့ကိုကိုယ်တိုင်လည်းယူသွားလို့မရအောင်နောက်လူတွေကလည်းဘယ်သူမှတိတ်မထားခါယူယူခါကြောင်ကြောင်လူတွေတော့နှုတ်တာရှိတာပေါ့လေဟုတ်လားဒီလောက်ပေါ်ကြီးဈေးတို့ မပေါ်အောင်လုပ်ပါလုပ်ညာလုပ်အမျိုးတွေအဲ့ဒါမျိုးဘာဒါဘာပြုလို့လဲဆိုတော့ခုနတရားမရှုတာပါပဲတရားမစင်ကြင်တာသမထပိုင်းလည်းမလုပ်ဝိပဿနာပိုင်းလည်းလုပ်မလုပ်ဝိပဿနာအတော့အထုတ်ပါရဲ့ဉာဏ်ဖြစ်အောင်အမထုတ်အမျိုးတွေပေါ့သမထလုံးလုံးအမထုတ်သမထဆိုခုနကခန္ဓာဝိ32ခုတတစင်ကြင်တာတော့ဒါတော့ကိုယ်ပေါက်ကနေပြီးတော့ ဖြစ်ပေါ်လာတဲ့အရာတွေထွက်ကြလာတဲ့ဆင်ញင်တာတည်သွားတဲ့တောင်ကောင်ပုံကြီးဆင်ញင်တာဒါမျိုးပေါ့ဒါမျိုးဆင်ញင်မှပဲမဆွဲလန်းမမြတ်နိုးလာမရှုမှတ်တဲ့၍ဆွဲလန်းနေမှာမြတ်နိုးမှာတွေ့တာနေမှာပဲအကြောင်းမို့ဒီခန္ဓာကိုယ်ကြီးအပြည့်မြင်ဖို့ဆိုရင်ဘုန်းကြီးတို့ဘယ်ကမ္မဋ္ဌာန်းမဲ့ရှုရှုရှုမှတ်စေခြင်းဒါဆိုရင်ဘုန်းကြီးတို့ယဟန်တော်တွေ ဒါနလောကရောက်လာရင်ဘိက္ခုဘိက္ခုနီတာမဏိတာမဏိမဘာသာလဲခေါင်းရည်ရတယ်လေခေါင်းရည်ကေတာလောမတခဒနာတဆုံဝင်လေးဆိုတဆပစ္စကမ္မတာဒါလေးတွေကစပြီးဘုရားစဟောတာဒီလိုခေါင်းရည်ကလေးကဆင်ញံခိုင်းကိုရင်လေးတွေဆိုဒီလိုနဲ့အရိယသူတော်သူများတွေဖြတ်သွားတာကိုရင်လေးငငယ်ရွယ် အကြောင်းဘယ်ကမ္မထမ်းမဆိုဘုန်းကြီးကလေးလေးစားစားလုပ်ရမယ်နော်ဒီမှာကြည့်လိုက်ပေါ့ဘုရားကချက်သားတို့နော်ကိုယ်ကြောင်းထဲမှာရှိတဲ့မြက်တွေသိရွက်တွေလူတွေကယူတယ်ကိုယ်ဘာခံစားမိရှို့တယ်ဘာဘလို့မှခံစားအဲ့ဒီလိုကိုဘုန်းကြီးကဒီခန္ဓာ၅ပါးအပေါ်မှာဆွဲလမ်းမှုကင်းအောင်ဆွဲလမ်းမှုတွေ မရှိအောင်နည်းအောင်ကျင့်ကြအထုံးကျင့်ကြအထုံးတဲ့ခါကျတော့ဘာနဲ့အထုံးလဲမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအထုံးတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့မညီတော့ဘယ်နိမလမ်းမှာမဟုတ်တဲ့အတွက်ဆွဲလမ်းမကင်းနိုင်မကျွတ်လွန်နိုင်ပေါ့အဲပြောမှတ်တော့အဲအောက်ဆက်ကြည့်မယ်နော် အောက်မှာဘုန်းကြီးတို့အလုံးနဲ့ပတ်သက်ပြီးရှစ်ဖြာမဂ္ဂင်အလောက်ခွင့်ဒီလိုဒါတွေကတော့ခဏခဏကြားနေရတဲ့တရားတွေ မဂ္ဂင်၈ပါးလမ်းစဉ်ပေါ့မဂ္ဂင်၈ပါးဒီမဂ္ဂင်၈ပါးလမ်းစဉ်ဟိုဘုန်းကြီးတို့ခုနကဖြစ်စနေတွေသာကြမဂ္ဂင်အကုန်လုံးကိုဟောတာနော်ခုကကြတော့ဘုန်းကြီးတို့အလုတ်ပိုင်းနဲ့သွားတော့တာဟုတ်ရှစ်ဖြာမဂ္ဂင်အလုတ်ပဲအလုတ်လုတ်ပြီဆိုရင်ဒါကုသိုလ်လုတ်ကိုပြောတော့ပေါ့နော်ကုသိုလ်လုတ်လို့ရင်တော့ဒီမဂ္ဂင်၈ပါးနဲ့လုတ်တာပေါ့အကုသိုလ်လုတ်လို့ရင်တော့အကုသိုလ်မဂ္ဂင်နဲ့သွားတာခုကတော့ ဘုန်းကြီးတို့တရားထုတ်နေတဲ့ပုံကိုဆိုတော့ဒါကြောင့်ရှစ်ပြမကင်လောက်ခင်ကုသိုလ်မကင်အကြောင်းပြောကြတော့ဒါအကုန်လုံးရပြီးသားတွေပဲသမ္မာဝါစာ သမ္မာကမ္မန္တသမ္မာအာဇီဝဟုတ်လားရှိတာတော့ဟိုဟောယုဟောစဉ်ကတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာ သမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဒါကဒေသနာစင်ပေါ့နော် တရားတရားတွေကြတော့ဒေသနာစင်ရှိတယ်ကျင့်စင်ရှိတယ် ဘုရားအဲ့ဒီလိုဟောတာဒါဒေသနာစဉ်ပဲဒီထဲမှာရေးထားတာကတော့ဘုန်းကြီးတို့ပฏิပတ်တိကျင့်စဉ်အနေနဲ့ဆင်ထားတာဒါလည်းဘုန်းကြီးတို့ရနေကြဓမ္မစကြာလို့ပါလို့ရထားတယ်ဘုန်းသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မလသမ္မာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိဒီလိုဟောတာဒါကကြတော့ဘုန်းကြီးတို့ဒေသနာဆင်လို့ခေါ်တယ် တရားဟောတဲ့အစဉ်ပေါ့ကျင့်စဉ်ကြ ాయి လို့မလာဘူးနော်ကျင့်စဉ်ကြဘာလို့မလဲတမ္မာဝါစာတမ္မာကမ္မရတမ္မာဇီဝသီလမကင်ပြီးတော့သီလပြည့်စုံပြီဆိုတော့ဒီကောတမ္မာဝါယမတမ္မာတတိတမ္မာတမာရီတမာရီမကင်ပြီးတော့ပညာမကင်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒါနဲ့ပတ်သက်ဘုန်းကြီးတို့ဒီထောက်တာလေးတစ်ခုလောက်ပြောချင်တယ် ဘုန်းကြီးတို့ဘယ်မှာ ပါလဲဆိုမှဒီမှာတော့ဒီတရားတွေကခဏနာနာနေတော့မှတ်ဆိုတော့မထုတ်ထားတော့ဘောဗျအဲ့ဒီမှာမဟာပရိနိဗ္ဗာန်တုတ်ဒီကနိကေဘောမဟာပရိနိဗ္ဗာန်တုတ်အဘိယနာတရားအဘိယနာတရားတွေမှာအဘိဟာနိယတရားတွေနာအဆုံးနာတွေမှာပါပါတယ်ဘုရားကပါ မိန့်ထားတယ်ဆိုလို့ဘုရားက တတရသူရံဘဂဝါရာဇဂေဝိရံတော်တဲ့မြတ်စွာဘုရားရာဇီချုပ်မြို့ခိစ္စကုတိပပတိခိစ္စကုတောင်ထိန်တင်တောင်းတဲ့ချင်းရဟန်းတော်ရဟန်းများစွာကိုတရားဟောတယ်ချက်သားတို့ဒါကဘုန်းကြီးတို့သူကကျင့်စဉ်ဟောတာဣတိဣတိသီလံဒါတော့သီလတရားတွေပဲဣတိတမာရိအေဒါတော့တမာရိတရားတွေပဲ ဣတိပညာဒါပညာဆိုလိုတာကတော့ကျင့်စဉ်ကျင့်တဲ့အခါကျသီလသမာဓိပညာဒီလို၃မျိုးရှိတယ်လို့ဘုရားဟောလို့ပြီးမှပါဆက်ဟောလဲဆိုသီလပရိပါဝိတောသမာဓိမာဘလောဟောတိသီလပြည့်စုံကျင့်တဲ့ပုဂ္ဂိုလ်ကသမာဓိမြန်မြန်ရလွယ်တယ်သမာဓိရလွယ်တဲ့အကျိုးကျေးဇူးရှိတယ်သီလပြည့်စုံပထမလောကပေါ့နော်အာရိယဝေအာရိယအထုသီလပြည့်စုံနော် အကြောင်းကိုဘုန်းကြီးတို့ကျင့်စဉ်ပိုင်းကြတော့သီလကမက်ခင်တဲ့တော့ဟိုတိတထဲ့တော့ထဲ့ထားတော့ဗောလေကျင့်တဲ့အခါကျသီလမက်ခင်ကအလုံးမလုံးပါတကယ်လုံးလုံးထားတော့ဉာဏ်မက်ခင်နေနဲ့လုံးတာဒါကြောင့်သူတို့ဒီသမ္မာဝဇ္ဇသမ္မာကမ္မနာသမ္မာဇီဝဆိုတဲ့သီလမက်ခင်ကိုပထမတရားမထုတ်ခင်ရှေ့ဘုရားကြိုတင်ပြီးတော့စောက်တည်ထားတဲ့ပုဗ္ဗဘာကမက်ခင်လို့ဒီမှာတုံးထားတယ်ဒါလေးလည်းနားလဲသိချင်တယ် သူကတရားထုတ်နေတဲ့အခါကျဒီမက္ခင်ကသီလဆောက်တည်နေတော့ဒီသီလမက္ခင်တော့ပါတော့ပေါ့သူကအလုံးလောက်တာမျိုးမပါဘူးသီလတရားမထုတ်ခင်ရှေ့ဖို့ကကြိုတင်ပြီးတော့ဆောက်တည်ထားတဲ့မက္ခင်ဖြစ်လို့သီလမက္ခင်သီလမက္ခင်နဲ့ပြီးဆုံးတာရင်ခုနဘုရားပါမိတယ်သီလပရိပါဝိတော့သမာဓိမဘလောဟောတိမာနိတန်သောသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသမာဓိမြန်မြန်ရလာတယ် သမာဓိရရင်ကျအကျိုးကျေးဇူးတွေရှိတယ်ဒီလိုမိတ်တာအကြောင်းမို့ကိုတတ်နိုင်တာသီလဆောက်တရားပေါ့၅ပါးသီလတတ်ညာ၅ပါးသီလပေါ့ဟော၅ပါးသီလကိုအတွက်ကဟိုစာရေးကျမ်းမာရေးစာရေးလေးပေါ့ကောင်းမှုဆိုလို့ရှင်၅ပါးသီလဆောက်တည်လည်းရတာပဲကျမ်းမာရေးပါညာပြည့်စုံပြီဆိုရင်တော့ဒါ၈ပါး၉ပါးသီလဆောက်တည်လို့ရတာဆောက်တည်တော့ဆောက်တည်ရတယ်နော်ဆောက်တည်ထားမှ ဒီသီလမဂ္ဂင်အပြည့်စုံတယ်မဆောက်တည်တိုင်းသီလမဂ္ဂင်မပြည့်စုံဒီလိုမှတ်ထားတကားလောက်ဆောက်တည်တိုင်းလည်းမကြိုးမပြတ်ရှိနေနဲ့ပြည့်စုံတော့မှာကြိုးပြတ်သွားမှတန်တရားရှိတဲ့အတွက်ပြတ်ပြတ်ဆောက်နေဘာဖြစ်လို့ခဏနာဆုံးနေလဲဆိုတော့မပြောက်ပြတ်သွားလို့ဒီလိုလည်းမဟုတ်ပါဘူးပြတ်သွားရလို့မဟုတ်ကုသိုလ်ဖြစ်အောင်ပေါ့ဒီထဲမှာတချို့လည်းမပြတ်ဘဲနဲ့ထိန်းနိုင်တဲ့ပုံကိုရှိမှာပေါ့ ချို့ကြလဲဟိုနော်ကိုယ့်ရဲ့လောကီကိစ္စတွေလောကီလုံးနဲ့ကြိုးပြတ်သွားတဲ့ပုံပုံနဲ့ရှိတော့လူအများကြီးအတွက်ရည်ရွယ်အများစုအတွက်ရည်ရွယ်ပြီးဘုန်းကြီးတို့ဒီဒါတွေပြန်ပြန်ပြီးသီလာပြီးတာတို့ဘာလို့လောက်ကြဒီတော့သီလနဲ့ပြည်စုံလောက်သီလဝိတ္တုတရားဖြစ်အောင်လောက်ပေါ့နော်ဒီမှာဒီလိုပါဒီဒီလမ်းစဉ်ခုနှစ်ပေါ့လမ်းစဉ်နေနဲ့ကြည်ပေါ့ဘုန်းကြီးနိဗ္ဗာန်သွားနိဗ္ဗာန်သွားတဲ့လမ်းစဉ်ဒါသီလမကင်သုံးပါပြီးတော့သီလဝိတ္တုဖြစ်တော့ ရလူဆိုလူသီလရဆိုရသီလပေါ့သီလပြီးဆုံးပြီဆိုနောက်တစ်ဆင့်တက်မယ်တမာရီစခန်းသွားဖို့အတွက်တမာရီမက်ခင်ဖြစ်ဖို့အတွက်ဟုတ်တမာဝါယမတမာတတိတမာတမာရီဒါကတော့တမာရီမက်ခင်၃ပါးပေါ့ဒီတော့ခုနဘုရားကမဟာပရိနိဗ္ဗာန်၃မှာသမဏဘုန်းကြီးတို့68 အဲ့ဒီမှာဗာမိတ်ထားလဲတမာရိဘာဝိပရိဘာဝိတာပညာမဗလာဟောဒီမာနိတန္တာတမာရိရောက်အထုတ်တာတဲ့ပုဂ္ဂိုလ်ကပညာပညာဝိသုဒ္ဓိနော်ဒီစိတ်ဓာဝိသုဒ္ဓိရဲ့ဒီဒီတမာရိမဂ်ခင်ဖြစ်သွားရင်ဒီပညာဝိသုဒ္ဓိဖြစ်ဖို့ခဲရင်တော့ပညာဖြစ်ဖို့အကျိုးများတယ်ပညာဉာဏ်ဤဆိုတဲ့အကျိုးကျေးဇူးတွေရှိတယ်တမာရီရောက်အထုတ် တမာရီရမှပညာမဲ့ခင်ဖြစ်တယ်တမာရီမရပညာမဲ့ခင်မဖြစ်ဘူးနော်အဲဒီတော့တမာရီရအောင်ဘာလို့လဲစိတ်တာဝိသုဒ္ဓိဖြစ်အောင်လို့အာနာပါနာတော့အာနာပါနာဒီကမ္မဋ္ဌာန်းကိုဆွေးဆွေးမြဲမြဲအထုတ်ဓာတ်ဆိုဓာတ်ကမ္မဋ္ဌာန်းဆွေးဆွေးမြဲမြဲအထုတ်အတုပါဆိုခုနရှင်အတုပါသေအတုပါဒါတွေလည်းအထုတ်နိုင်တာပဲမရဏတတိအထုတ်နိုင်တယ်ဘုရားကုံတော်ပါတယ်အထုတ်နိုင်တယ်ကြိုက်တာအထုတ် ဒီမှာတော့ဘုန်းကြီးတို့ကကာယ ानु ပါဒနာတတိပဒ14မျိုးနဲ့ကဆရာတော်ဘုရားကြီးတွေက အနာဘာနာသုံးခုတက္ကမနာဒီနှစ်ခုကိုအဓိကထားပြကြတယ်တွေ့ဒီနှစ်ခုအဓိကထားရွေးခိုင်းတာပါနော်ကိုကြိုက်တာရွေးချယ်နိုင်တယ်ဘလောက်တွေရွေးချယ်အတော့မလဲအနာဘာနာဆိုတမစိတ်တဝိတုဒ္ဓိဖြစ်အောင်တမာရီရအောင်အထောက်စေချင်တယ်တမာရီမရပဲနဲ့ဟိုပညာစခန်းသွားတဲ့ခါကျတော့ ဉာဏ်ဉာဏ်ဖြစ်ဖို့ခက်တာပေါ့မဖြစ်ဘူးလို့တော့မဆိုပါဘူးမဆိုလိုပါဘူးအဲ့လိုကိုယ့်ရဲ့ပါရမီတွေနဲ့လည်းဆိုင်တာပေါ့ကိုယ်အတိတ်က ဖြည့်ကျင့်ခဲ့တဲ့ပါရမီတွေလက်ရှိအိန္ဒိတွေ၅ပါးဘုဇင်9ပါးတွေနဲ့ညီသွားမယ်ဒါလည်းတိုင်းဆိုဒါတရားရသွားနိုင်တော့တေချာတာတော့ကိုယ်စိတ်စင်ကြယ်အောင်တမာရီအောင်ချိန်ကောင်းတော့စိတ်စင်ကြယ်ဖို့တမာရီရဖို့ဆိုပါလေနိဝရဏတရား၅ပါးကင်းအောင်ကျင့်ရအောင် ကိလေသာတွေငြိမ်တော့ဝင်တော့ပေါ့လုံးဝကင်းသွားမှာမဟုတ်ဘူးเนาะတမာရီရတဲ့ခိုက်တံကင်းတယ်လို့ဆိုလိုတာနိဗ္ဗာန်၅ပါးကင်းအောင်ကိလေသာတွေကင်းအောင်စိတ်ထဲစင်ကြယ်တော့စိတ်ထဲမှာတန့်ရှင်းတော့ဒီကတော့စင်ကြယ်တန့်ရှင်းတယ်ဆိုပါလေဒီမဆိတ်အောင်နဲ့ကတ်သွားတာပဲဒီမဆိတ်အောင်နဲ့ကတ်သွားရင်ဘယ်ကိလေသာဘယ်နိဝရဏညစ်ကြေးမှာမဝင်တော့ဒီဘောကတ်တာစိတ်တွေကြည်လင်တန့်ရှင်းလာစိတ်တွေကြည်လင်တန့်ရှင်းလာရင်သူက လုံးလုံးနေနဲ့ဒီစိတ်ရဲ့အယောင်လေးနေတွေ့တတ်တယ်အဲဒီခါကျပညာစခန်းကိုဆက်သွားတော့ပညာစခန်းဆက်မသွားတော့အဲသူကဒါလေးတွေကျင့်တတ်နေတတ်တယ်အဲတော့ကမ္ဘာတန်းဆရာနဲ့စနစ်တကျလောက်ရတော့စိတ်စင်ကြယ်တဲ့တန်ရှင်းတဲ့ဆိုနိဝရဏကင်းတာပဲကိလေသာကင်းတာနိဝရဏကင်းတယ်ကိလေသာကင်းတယ်ဆိုဘယ်လိုဖြစ်သွားလဲဆိုမဆိတ်နာအောင်နဲ့ကတ်သွားတော့ မစိတ်တော့အာယုန်တကူလည်းပဲကတ်သွားတာပဲဒါမျိုးဖြစ်အောင်ရှုမှစာဘိန်းတော့ထွက်နေရပဲစိတ်ကထွက်လိုက်ရှုမှလည်းဒီမှာဆက်တင်ပါလဲလုံနေရတာပဲဓကမဏကဓကမဏပဲစိတ်စိတ်အဲ့တော့ကတ်တဲ့နည်းတွေမျိုးမျိုးရှိတာပေါ့နော်အာနာမတမတပုဂ္ဂိုလ်လေးတိပြီးမှဝင်လေထွက်လေရှုမှနေလေကတ်တယ်ဓကမဏမတပုဂ္ဂိုလ်များလည်းတိပြီးမှရှုမှဒါလေးကိုတိပြီးမှဟောတာမန်ပါဇက်ကတွေလေးစိုးနေအောင်မဟုတ် ဝင်လေတွက်လေဝင်လေတွက်လေဒီရောတာမလေးဆိုပြီးတော့ရှုမှတ်အထုတတိတာမတတိနဲ့မရဘူးခင်ဗျအထုလုံးလဝိရိယတာမလုံးလဝိရိယနဲ့မရဘူးအထုလုံးလဝိရိယနော်တာမတတိနော်ဒီထဲမှာတော့ဒါကတော့ဘုန်းကြီးတို့ဒီထဲမှာတော့အကုန်လုံးခြုံပြောတာပေါ့လေထေရပြောတဲ့အတိုင်းဒီသမာဓိမဂ်ကင်၃ပါးနဲ့ပညာမဂ်ကင်၄ပါးကာရကမဂ်ကင်အလုံးမဂ်ကင်တကယ်တမ်းကြာရင်တော့ဒီ၃ပါးနဲ့အဓိကထားလောက်တော့ မာဓိမက်ခင်ရအောင်လည်းအချိန်လောက်တာဘာရကမက်ခင်ပညာပိုင်းမဖြစ်တဲ့၍ပညာမဖြစ်တဲ့၍ကတော့ဒီ၃ပါးနဲ့လှုပ်လှုပ်တာပညာဖြစ်သွားရင်တော့ဒါကတော့ဒီ၅ပါးနဲ့လှုပ်လှုပ်တယ်လို့ပြောလို့ရပါတယ်ပညာဉာဏ်နဲ့ကိုယ်တဏ္ဍမှာမဖြစ်သေးဘူးဆိုဒီ၃ပါးနဲ့ပဲလှုပ်လှုပ်တာတမ္မာတတိဒီမတ်ဆေအောင်မှာတတိရှုမှတ်နေတဲ့ကမ္မတာမှာတတိမြင်အောင်ကြိုးစားမယ်တတိကအောင်ကြိုးစားမယ် နော်တတိမြေရပထမလေးတွေဆရာတော်ဘုရားရဒီလိုမိန်တယ်တတိကောင်မြေအောင်ကြိုးစားတတိကောင်မြေအောင်ကြိုးစားဖို့အထူးတတိလည်းလိုတယ်အထူးတမဝါယမအထူးကြိုးစားအထုတ်ဖို့လည်းလိုတယ်တမန်ဆံကကြိုးစားထုတ်လို့ပဲရမှာနော်ကြိုးစားထုတ်ဝိရိယကုပြီးရတယ်ဝိရိယကုတဲ့ကမှာဘုန်းကြီးတို့ခဏနာတိုက်တွန်းရတာရှိတော့ဒါဘုန်းကြီးတို့ကိုယ်တိုင်လည်းဒီလိုပဲတိုက်တွန်းပြီးလုပ်ရတယ် ဝိရိယနဲ့ပတ်သက်ဘုရားကဟိုလား၃မျိုးမိတ်ပါတော့ထာမဝါကိုဆောင်းအားစိတ်ဆွမ်းအားနဲ့ပြည့်စုံကိုဆောင်းအားစိတ်ဆွမ်းအားမရှိရင်လည်းပဲဒါမစိငောင်းနဲ့ကပ်ဖို့မလွယ်ဘူးနံပါတ်1ထာမဝါကိုဆောင်းဒီမစိငောင်းနဲ့ကပ်တော့တတိမြဲတော့တတိကပ်တော့လို့ကိုထာမဝါတမ္မာဝါယမလိုတယ်အဲ့ဒီတမ္မာဝါယမက ကိုယ်နဲ့ပတ်သက်တဲ့တမ္မာဝိမစိတ်နဲ့ပတ်သက်တဲ့နှစ်ခုလုံးလို့ကာယကဝိရိယစေတသိကဝိရိယကာယကဝိရိယလည်းတကယ်ကိုယ့်အကိုတတိထားကြည့်လိုက်တကယ်ကိုမှတ်လို့ကောင်းတဲ့ချက်အော်ခန္ဓာကဒီလိုမတ်မတ်ဖြစ်နေခန္ဓာကမတ်မတ်ဖြစ်တော့ဒီလေဘာကမနာမမတ်မတ်ပေါ့ဝင်လေထွက်လေဖြောင်းမှတ်နေတယ်အယိုးစစ်တယ်လည်းသူကသူတက်မှတ်နေတာကရှုမှတ်လို့ကောင်းတယ်ဟောဒီပြင်းနဲ့ဒီလိုငိုက်ကြသွားတယ်တက်ကြည့်လိုက်ပို့ဆိုးတယ်ယောဂရိုင်းပို့ဆိုးတယ် အဲ့ဒါတတိမရတတိအထားရင်မကောင်းအဲကြောင့်မို့တချို့ရိတ်တာတွေကောင်းပါတယ်တချို့ကြာအနိကညွန်ကြားနေဒါဆိုဝိရိယနေတော့အနိကညွန်ကြားမှာပဲသူကလှုပ်ဖြစ်တဲ့သဘောရှိတော့တချို့ဆရာတွေကအဲ့လိုအနိကညွန်ကြားပြီးတော့သဘောကျတော့နေကကိုတဆိုင်မှမှညွန်ကြားနေသူကဒီမကခင်ကြားတော့ဒီလိုညွန်ကြားမှလည်းခက်ကောင်းကောင်းတယ် အဲ့လိုတဆိုင်မှမှပြောနေတဲ့ခါကျတော့ကိုကတတိမလို့တော့ကိုလို့စူးစမ်းဖြစ်တော့ဟွန်းအဲ့တော့တမာရီရအောင်လုပ်နော်တမာရီရဖို့အတွက်ဆိုကြပါလို့ဟွန်းတတိမြဲအောင်လုပ်တတိမြဲဖို့အတွက်ပါလဲတမ္မာဝါယမတမ္မာဝါယမဆိုကိုဆွမ်းအစိဆွမ်းကိုကလည်းဖြောင်းမမထားစိခေါင်းလည်းဖြောင်းမမထားတင်းတင်းရင်လောတယ်ကာယကဝိရိယစိတ်ကလည်းငါမရရအောင်လုပ်မယ်မကတ်ကအောင်လုပ်မယ်အထုတတိထုလုံးလာဝိရိယ နော်တတိယလည်းတာမတတိနဲ့မရဘူးဟာလွတ်ကိုမလွတ်စီအောင်အထုတတိလုံလဝိရိယဟိုရအောင်ကိုလုံမယ်ပရမဒါဝိရိယကိုဘုရားကသုံးချက်ဟောတာမေဂိယသောတာမှာတရားပါပါဓမ္မဝါနောက်တစ်ခါဒဏ္လပရကမောဆွဲအောင်မြင်အောင်အလုံးတစ်ခုလုံးတကဆွဆွမြဲမြဲလောက်အောင်ဆွမြဲကြိုးစားမှုရှိမှအောင်မြင်ဆွဆွမြဲမြဲအားရလိုက်ပြလိုက်ပဲအောင်မြင်လိုက် ဘုန်းကြီးတို့ဒီဓမ္မသင်္ဍန်တွေလောက်တာတော့မှအမြဲမပြတ်လောက်နေမှတက်နေမှဟောပြောနေမှမြဲမပြတ်ဟောပြောနေတဲ့အခါကျတရားတွေတရားတွေဘုန်းကြီးတို့သင်သင်တယ်လည်းပုံသဘောပေါက်လာတဲ့ပုံကိုယ်တွေကတော့အသင်သင်တဲ့တပစ္စည်းနဲ့တပစ္စည်းပုံပုံပုံပုံသဘောပေါက်လာနားလည်တာဒါမျိုးပြန်ဟိုးရလိုက်ပြလိုက်ဒါမျိုးတွေဖြစ်နေဘယ်နားလည်မှာလဲအချိန်ဆက်တွေကုန်ပြကုန်ဒါမျိုးဖြစ်တယ် ဒါကြောင့်ဘာလုပ်ငန်းပဲလုပ်လို့လောကလုပ်ပဲလုပ်လို့ဓမ္မလုပ်ပဲလုပ်လို့ဆွဲဆွဲမြဲမြဲလုပ်ရမယ်ဆွဲဆွဲမြဲမြဲကြိုးစားဓမ္မတအောင်မြဲနောက်တစ်ချက်အနိခိတတူရောကုသလေတုဓမ္မေတုဒါဝိရနဲ့ပတ်သက်ပြီးဘုရားသုံးချက်ဟောသွားကောင်းတဲ့အလုံးမှန်သမျှလုံးလာဘယ်တော့မှမချရအောင်။ဒါမရရအောင်လုပ်မယ်မရရအောင် အောင်မြင်မှုမရအောင်မြင်မှုမရမချင်းလောက်မယ်ဒီလိုကိုတန်တိတာချပြီးလောက်ရအရာသုံးချက်မိန်ပါတော့ဓမ္မဝါပုစွမ်းစိတ်ဆွမ်းနဲ့ပြည့်စုံလုပ်ရမယ်ဒါနပရကမောဆွဆွမြဲမြဲကြိုးစားထုတ်မှုရှိရမယ်အနိခိတတူကိုကိုလုံနေတဲ့လုံတွေဘယ်တော့မှလုံးလောက်လျှော့မချမနေလို့မရောရောင်းလုံးမယ် အောင်မြင်မှုမအောင်မြင်အောင်မြင်အောင်လုပ်မယ်ဒါမျိုးလုပ်မယ်အပေရမိတ်ဒါကသမ္မာတတိနဲ့ပတ်သက်ပြီးမိတ်သမ္မာတတိနဲ့ပတ်သက်ပြီးတော့သမ္မာဝိုင်မကုပေးဖို့အဲ့လိုကုပေးရင် သမာဓိမက်ခင်ဖြစ်မှာပဲအဲ့လိုကုပေးသွားရင်ကတ်သွားမယ်ကတ်သွားရင်သမာဓိမက်ခင်ဖြစ်တာပဲအဲ့မှာဘုရားဗာမိတ်လဲဆိုသမာဓိဘာဝိပရိဘာဝိတာပညာမဗလာဟောဒီမဟာနိတန္တာ သမာဓိရတဲ့ပုဂ္ဂိုလ်ကပညာပညာအတွက်ထောက်ပံ့ဖြစ်မယ်ပညာအတွက်များသောအကျိုးတွေရှိလာပညာပရိပါဝိတော့ပညာပရိပါဝိတစိတ်တံတမ္မတွေဝအာသဝိဝိမု त् စတိဩဘုန်းကြီးတို့ပညာတွေကိုတစ်ဆင့်နဲ့တစ်ဆင့်မြောင်ကြည့်လိုက်ပါနော်ဒီမှာစိတ်တော်ဝိသုဒ္ဓိဖြစ်သွားပြီဒါပညာဝိသုဒ္ဓိတွေဖြစ်အောင်ကျင့်တာနော် အဲအဲ့ဒီပညာဥဒ္ဓရီတစ်ဆင့်တစ်ဆင့်မြောင်ချင်းချင်းချင်းချင်းကျင့်တဲ့ကနောက်ဆုံးမညာဖုံညာရတ္တမညာဖုံညာညာသွားရင်အာတောကိလေသာတွေကလုံးဝလွတ်မြောက်သွားကာမတဘာဘောဝတဘာဒိဋ္ဌသောဝိဇ္ဇသောဒါကြီးအကုန်လုံးလွတ်မြောက်သွားတယ်ပေါ့အဲ့ဒါကိုဟောတာဘုရားအဲ့ဒါခုနကမဟာပရိနိဗ္ဗာန်တော့ပြီးတော့ဒီမှာကြည်လိုက်ပြီးတော့အလုံးမဲ့ခင်ဟာတမာရီ စိတ်တဝိသုဒ္ဓိနဲ့ကိုက်ညီအောင်ပြောဝိသုဒ္ဓိနဲ့ကိုက်ညီအောင်ပြောရရင်တမဝါယတမဝါယမတမတတိတမတမာရီဒီတမာရီမက်ကသုံးပါးနဲ့လှုပ်လှုပ်တယ်ဒီလိုမှတ်ထားမယ်။ဟောစိတ်တဝိသုဒ္ဓိဖြစ်သွားပြီ။စိတ်တွေမှာနိဝရဏတွေကိလေသာညစ်ကြေးတွေကင်းသွားပြီဆိုအဲ့မှာပညာဝိသုဒ္ဓိသွားမယ်။ဟမ်အဲ့လိုပညာဝိသုဒ္ဓိတွေဖြစ်အောင်အားထုတ်မယ်။ပညာဝိသုဒ္ဓိတွေဖြစ်အောင်အားထုတ်ရင် ပထမဆုံးဘာဝိတုဒ္ဓိဖြစ်ဒိဋ္ဌိဝိတုဒ္ဓိပြီးတော့ကိကဝေဒနာဝိတုဒ္ဓိအဲ့လိုဖြစ်ဖြစ်နဲ့ဝိတုဒ္ဓိတွေမြင်ပြီးသွားဒိဋ္ဌိဝိသုဒ္ဓိအနေနဲ့ဘောဝဝိသုဒ္ဓိဒီအကုန်လုံးကဒါပညာဝိသုဒ္ဓိခေါ်ပညာဝိသုဒ္ဓိမှာတကထပ်ခွဲပြန်ပညာမှာဘာဝိသုဒ္ဓိပညာမှာဘာဝိသုဒ္ဓိဒီလိုဒီလိုထပ်ခွဲပြန်ဒါမျိုးခွဲအဲ့တော့ပြောချင်တာကသဘာဝရိယာမှာပညာဖြစ်တဲ့ပညာဉာဏ် ပညာဝိသုဒ္ဓိဖြစ်လို့ဖြစ်အောင်လို့ကျင့်လို့ရတယ်အဲကြမှာနှစ်ခုလုံးပေါင်းပြီးတော့ကျင့်တယ်နော်ဒီဒီဉာဏ်တွေဖြစ်အောင်ကျင့်နိုင်ပြီဆိုမှအဲကြတော့တမာရီပညာနှစ်ခုတွဲသွားတော့ဒါကြောင့်အဲကြမှာကာရကမက်ခင်အလုံမက်ခင်ပထမတော့ဘာဖြစ်လဲစိတ်တော်ဝိသုဒ္ဓိဖြစ်တည်တန်အောင်တော့တမာရီမက်ခင်တတ်တတ်ပဲ အဲ့ဒီသုံးပါးနဲ့အလုံးလုံးတယ်ကာရကမဂ္ဂင်ဆိုသဘာဝမဂ္ဂင်သုံးပါးလို့ကာရကမဂ္ဂင်ခေါ်မယ်ကိုယ်တဏ္ဍမှာပညာဉာဏ်တွေဖြစ်သွားပြီယုတ်တဘာနံတဘာတွေမြင်ပြီဒီယုတ်တဘာနံတဘာတွေလည်းကြောင်းကျိုးဆက်ဆက်ဖြစ်နေပါလားကိုယ်ပိုင်ဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်ပြီဆိုရင်အဲ့ပါဒါကာရကမဂ္ဂင်ဖြစ်တော့ဗျာကာရကမဂ္ဂင်ဆိုတာကဘာလဲတမ္မာဒိဋ္ဌိတမ္မာတက္ကပဒီလိုမှတ်ထားပါနော်တမ္မာဒိဋ္ဌိဆိုတာ ပညာသမသင်္ကပ္ပတော့ဝိတက်ပါပညာမဲ့ကနေဖြတ်မှန်တိုင်းသိမှန်တိုင်းတွေးတာပေါ့ဗျာမှန်တိုင်းမသိမှန်တိုင်းမတွေးဘူးပေါ့ဒါကတော့ကာရကမဲ့ခင်ဆိုတာဟိုလားတမာရီလည်းရအသိဉာဏ်နဲ့လည်းဖြစ်အဲ့ဒီကာလမျိုးကိုရည်ရွယ်ပြီးတော့တမာရီနဲ့ပညာတမာရီမဲ့ခင်သုံးပါးပညာမဲ့ခင်နှစ်ပါးဒီ၅ပါးနဲ့လှုပ်လှုပ်တယ်ဒီလိုမိညာဟိုစာပြောပြောရင်တော့ဟော ဒါတွေကတော့ရုပ်တွေပဲဒါပြနာနေပဲဒါပြအကြောင်းရုပ်ဆက်ဆက်ဖြစ်နေတာပဲဒါကတော့ပြောလို့လွယ်တော့ဘူးတကယ်ကိုညာနဲ့မှမြင်ဖို့အရေးကြီးတယ်ကိုညာနဲ့မှမြင်မှဒီပညာမဲ့ခင်နှစ်ပါးဖြစ်တာကိုညာနဲ့မမြင်သေးရင်တော့တမာရီရအောင်အရင်တော့လုံးကြီးစရာမလိုဘူးဗျာတရားထုတ်တဲ့ကကြဟိုဖြစ်ချင်စောနဲ့လုံးလို့လည်းမရဘူးอืมမျောလင်းတားအိမျောလင်းလည်းမရဘူးတားအိဖြစ်ချင်လည်းမရဘူး ဖြစ်ခြင်းနေမျောလင့်နေတယ်ဒါပြီးဘာဖြစ်မလဲဒီလိုလဲစဉ်းစားနေမှာဝေဖန်နေမှာဆက်စစ်နေဒါလည်းမရဘူးအဲတော့ကာရကမက်ခင်၅ပါးပေါ့တမာရီမက်ခင်၃ပါးနဲ့ပညာမက်ခင်၂ပါးကာရကမက်ခင်၅ပါးလို့ခေါ်တယ်ဒီကာရကငဲကာရကမက်ခင်၅ပါးကို ပြင်စင်ကိကမက်လို့ခေါ်တယ်ဒီတရားအထုတ်တဲ့ကဒီမက်ခင် ၅ပါးနဲ့ပဲတော့ပါတယ်ပညာစခန်းရပညာဝိသုဒ္ဓိစခန်းရအဲတရားမက်ခင်အဲ့ဒီမှာကိုကသီလတွေစောက်တည်ထားရင်တော့အထင်ကမဲ့ဖြစ်တော့ကိုကသီလတွေစောက်တည်မထားရင်တော့ပြင်စင်ကမဲ့ပဲဖြစ်မှာပဲနော်အထင်ကမဲ့တရားပေါက်ပြည့်စုံတာတော့အရိယာသူတော်ကောင်းတွေဖြစ်သွားရင်တော့ဒီသီလလုံးဝပြည့်စုံသွားတော့အရိကကြရင်တော့အထင်ကမဲ့လို့ပြောလို့ရတယ် ကျန်တဲ့ချိန်မှာတော့ဘုန်းကြီးတို့တွေသီလတွေစောင့်တည်ရရိယာမဖြစ်သေးဘူးဆိုရင်သီလတွေစောင့်တည်ထားရင်ဘာဖြစ်သီလမကဲဖြစ်မယ်သီလတွေစောင့်တည်မှုမရှိဘူးဆိုရင်တော့သီလမကဲမဖြစ်ဘူးဒီလိုမှအဲ့လိုပြောချင်တာကဘုန်းကြီးတို့မကင်၈ပါးမှာဒီဒေသနာမကင် ရှိတယ်ပฏิပတ်တိနော်ကျင့်စဉ်မကင်အခုဘုန်းကြီးတို့ဒီပြထားတာက ဒီမာပရိနိဗ္ဗာန်တော့ခုနပါဠိလေးဖတ်ပြပါတယ်ဒီထောက်ထားလေးကြည့်ပြီးရေးထားတယ်လို့မှတ်ထားတယ်ဒါတွေကတော့ထောက်ထားမပြလဲအမြဲအမြဲတမ်းဒါကြားနာနေရတော့ခုနကခွင်တို့သမာဓိတိသမာသင်္ကပ္ပသမာဝါစာသမာကမ္မနာသမာသီဝသမာဝေမသမာတတိ သမာသမာဓိဒါဒေသနာဒေသနကမဒေသနာအစဉ်ဒေသနာဟောစဉ်လို့မှတ်ထားမယ်နော်တကယ်ကျင့်တဲ့ ကျင့်စဉ်ကြတော့ခုနလိုပါမယ်ဒီလအမာရီပညာဒီလိုမှတ်ထားမှာပေါ့ဗျာအဲဒီမှာကျင့်စဉ်ဟာသီလမကင်စားပြီးကျင့်ရမယ်။ဘာကြောင့်လို့ဟိုတော့ဟောတဲ့အခါကျတော့စဉ်းစားစရာဖြစ်တာပေါ့နော်။ဘာဖြစ်လို့ခုနကဒီမှာကြည့်လိုက်။ဟောတဲ့အခါကျတော့ဒိဋ္ဌိတမာဒိဋ္ဌိတမာသင်္ကပ္ပဒီလိုဟောရတယ် ဒါစဉ်းစားဖို့ဒီပထမဆုံးဒီပညာသိက္ခာဟောတဲ့ကျွေကျကတော့ဘုန်းကြီးတို့ကျင့်တဲ့ခါကျတော့ဒီပရိယတ်တိသင်ယူရမှာလေဘာပဲကျင့်ကျင့်အာနာပါနကျင့်နေစေဘယ်လိုကျင့်ရမလဲသိရမလဲဓကမဏကျင့်တယ်ဘယ်လိုကျင့်ရမလဲသိရမှာအချို့ကကျင့်တာကျင့်တာပေါ့ဗျာဘာမှနားမလဲဘာမြောင်ကျင့်ရမှာလဲမသိဘူးတာမန်ဆံကလောက်ပဲ ဒီလိုသွားနော်မဝိပဿနာပိုင်းသွားတယ်ဆိုပါတော့ဝင်လေထက်လေဝင်လေထက်လေဒီလိုပဲမှန်တယ်ဘာသဘာဝမြင်အောင်ကြည့်ရမှာသူမသိဘူးဒါမျိုးတွေဖြစ်တယ်။ဘောင်းနေပိနေမတ်တယ်ဝါရဒမတ်တယ်ဘာမှမြင်အောင်မလည်းမသိဘူး။ဘောင်းနေပိနေဘောင်းနေပိနေတဲ့ဒီလိုပဲလုပ်နေတာ။ဒါကဒီယောဂီကိုအပြစ်ပြောနေတာမဟုတ်ဘူးနော်။အဲဘုန်းကြီးတို့ဒါတွေသိချာမလေးလာလို့ဒီလိုဖြစ်တယ်ဆိုတဲ့အကြောင်းပြောချင်တယ် ဒါတော့ဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာပိုင်းမှာလည်းချွင်းချက်တွေရှိတော့ဒါတွေမြော်အထောက်ရမယ်ဆို ပြောနေအောင်ပြောတာနှုတ်ကလို့နဲ့တာမန်လောက်ပဲဒီလိုပဲထင်ပြီးတော့မှတ်နေတာအဲတော့ပြောချင်တာကပညာတိတ်ခါပေါ့နော်ပညာတမာရီတွေဟောတယ်ဟောတဲ့အခါကျဒီမှာကြည့်လိုက်တမာရီတွေတမာသင်္ကပ္ပပညာမဲ့ကေကိုရင်ဟောတာဘာဖြစ်လို့လဲဆိုပရိယတ္တိပေါ့ပရိယတ္တိဒီကိုသင်တဲ့ လက်တွေ့အထုတ်ဖို့ကြင်ကြံတဲ့နေရာမှာကိုကဒီဟာကိုနားလည်ထားမှကြင်ညာအထုတ်လို့ရတယ်နားမလည်ဘူးဆိုဘလို့မှကျင့်လို့မရဘူးနော်အဲ့တော့ပရိယတ္တိအနေနဲ့ကြည်ပြီးတော့ပရိယတ္တိပညာအနေနဲ့ကြည်ပြီးတော့ပရိယတ္တိအဒီကိုသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပထားတော့နော်သီလရဲ့ရှေ့မှာပညာတိတ်ကပရိယတ္တိအနေနဲ့ရှိရတယ် ဒီကိုကျင့်ရင်ကျင့်နေပဲနောက်ဆုံးတော့တကယ်ကျင့်တဲ့ခါကျတော့ဒီအလုံးမဲ့ခင်ပဲတကယ်ကျင့်တဲ့ခါကျတော့ဟုတ်လားဒီတမာတိတိတမာမဲ့တမာတကပ္ပဆိုတဲ့ပညာဝိသုဒ္ဓိတွေကပြည့်စုံသွားတာပါဒါကိုအကြောင်းပညာစပြီးတော့သဘောပေါက်ပရိယတ္တိအနေနဲ့ သင်ရောမှာဖြစ်လို့ပထမဆုံးဟောတယ်ဒီလိုသဘောပေါက်တာအဲ့ဒီမှာဘုန်းကြီးတို့ထက္ကရာဖွင့်ပြတာတွေရှိတယ်ဘုန်းကြီးတို့မာရီတုတ်ကထာမာရီတုတ်ထက္ကရာပေါ့ဒီထတေပေါ့နေရာ18အဲ့ဒီမှာတော့ဘာဟောသွားလဲထောက်လို့ပြသမဒိဋ္ဌိပေါ့မဲ့ရဲ့ရှေ့ဖို့ဖြစ်တဲ့ဝိပဿနာညာခိုက်မှာဒီသမဒိဋ္ဌိကဘာလဲသမဒိဋ္ဌိဖြစ်သွားရင်သမဒိဋ္ဌိဖြစ်နေတဲ့ခိုက်တမှာ အဝိဇ္ဇာအမှောင်ကိုဖျောက်ပစ်လိုက်တာဘုန်းကြီးတို့ကဒီအဝိဇ္ဇာမောင်ဖုံးလာနေတဲ့အမှန်တိုင်းမမြင်နိုင်ဘူးသမာဓိတိဖြစ်မှဒီအဝိဇ္ဇာမောင်ကဖျောက်လို့ရအသိဉာဏ်ဖြစ်မှအဝိဇ္ဇာဖျောက်ဖို့ကိုယ်တဏ္ဏမှာဝိဇ္ဇာဖြစ်ရမှာပေါ့နော်အဝိဇ္ဇာဆိုတာဘောကအမှိုက်သူ့ရဲ့ဆန့်ကျင်မဲ့ပညာဝိဇ္ဇာပေါ့ဝိဇ္ဇာ ဘောဟမိုင်းမောင်ဖြောက်ခြင်းကိုယ်တဏ္ဍာမှာပညာရှိရပညာရှိမှဒီဘောဟမိုင်းမောင်ဖြောက်လို့ရမှာဒါရင်လားဆိုတော့ဒီပညာဉာဏ်ဖြစ်သွားရင်ကိလေသာရန်သူတွေကိုတုတ်တင်တပ်ဖြတ်နိုင်ကိလေသာကိုဖြတ်တောက်နိုင်ပညာဉာဏ်ဖြစ်သောတော်ပရိမညာရသွားပြီဒိဋ္ဌိနဲ့ဝိသေကဖြတ်တောက်ချလိုက်နာဂဝိမညာရသွားပြီကာမရာကိလေသာတွေဒေါသတွေလုံးဝပယ်ဖြစ်ဖြစ်ဒီလို တော့ကိလေသာတွေကိုသုံးသင်ဖြတ်ဖြတ်တောက်ပြီးတော့ဘေးကင်းဘေးရန်ကင်းကနိဗ္ဗာန်ကို ရောက်စေနိုင်တဲ့အတွက်နော်နိဗ္ဗာန်ကိုရောက်ဖို့ကျင့်သုံးတဲ့ယောဂီများအနေနဲ့နော်အလင်းရောင်တစ်ခွက်လက်နဲ့တစ်ခွက်ကင်ဆောင်ထားတဲ့တရားဖြစ်တဲ့ဒီတမတိတိနိဗ္ဗာန်ရောက်ရေးအတွက်သင်လျော်ကြီးမားတဲ့ကျေးဇူးကိုလည်းပြုတတ်တယ်ဒါကြောင့်တမတိတိမဂ္ဂင်ကို ဘုရားရှင်ကရှေးဥစွာဟောတယ်ဆိုတက္ကရာဆရာဒီလိုဖွင့်ပြနောက်တစ်ချက်တမ္မာဒိဋ္ဌိပြီးတော့တမ္မာသင်္ကပ္ပပေါ့နော်တမ္မာသင်္ကပ္ပဟောတော်မူပါတဲ့ရွေချက်ကတော့ရွှေပရင်တရားရွှေအစစ်အတုကိုသိနိုင်ဖို့အတွက်ရွှေရင်ကောင်လက်ဖွားပေါ်မှာတင်းအဲကြည့်ရှုတုံ့တာတယ်လို့အဲ့လိုပဲ ကျင့်ကြအထုတ်နေတဲ့ပုဂ္ဂိုလ်ဟာမဲ့ရရှိဖို့မှာဝိတက်နဲ့ကြံတွေးပြီးဝိပဿနာပညာဒိဋ္ဌိကိုကြည်ရတယ်။အဲဒီဝိပဿနာတမ္မာဒိဋ္ဌိဖြစ်ဖို့အတွက်တမ္မာသင်္ကပ္ပကထောက်ကူပြုတော့ဗော။ကျေစုပြုတယ်ဗော။ဒါကြောင့်တမ္မာဒိဋ္ဌိရဲ့ခြားမှန်မှာတမ္မာသင်္ကပ္ပကိုဟောတယ်။ လူကတော့ဒီခုနဥမာလေးပေးတာဒီရွှေရင်ကအစိလာတူလာဒီလိုပမထထကြည်ရတယ်လို့ယောဂီပုဂ္ဂိုလ်ကလည်းဒီဟာနဲ့ကောင်းတာတွေကြံတွေးမှဉာဏ်ပညာဖြစ်တော့မကောင်းတာတွေကြံတွေးပြဉာဏ်ပညာဖြစ်မှာဝိတ္တနဲ့ကောင်းတဲ့တမသင်္ကပ္ပတွေဖြစ်မှာတမသင်္ကပ္ပဖြစ်တဲ့ခါမှာဝိပဿနာဉာဏ်ပညာဖြစ်မှာတမသင်္ကပ္ပ ကောင်းတာတွေမတွေးပဲတော့ကောင်းတာတွေတွေးနေမှာပဲပဲဝိပဿနာဉာဏ်ပညာဖြစ်လိမ့်မယ်ဒါဝေကြီးပဲပါဒါကြောင့်မို့တမ္မာသင်္ကပ္ပတမ္မာဒိဋ္ဌိအတွက်သင်လျော်အာကြီးတဲ့သင်လျော်ကြီးမားတဲ့ကျေးဇူးပြုတတ်လို့တမ္မာဒိဋ္ဌိရဲ့ခြားမှန်မှာတမ္မာသင်္ကပ္ပဟောတယ်ဒီလိုပြောပြီးတော့တမ္မာသင်္ကပ္ပနာမှာတမ္မာဝါစာပေါ့ဒီမှာဒီမှာတော့ တက္ကရာကတော့ဒါတွေနဲ့ကိုက်ညီအောင်ဖွင့်တဲ့သဘောပါဘုန်းကြီးတို့စကားပြောတော့မယ်ဆိုရင်ပါတော့မပြောမိကြံစီစိတ်ကူးရဘုန်းကြီးတွေနေတရားသင်တော့မယ်ဆိုဒီနေ့ငါပါသင်မယ်ဘယ်ကြောင်းရာတွေသင်မယ်စိတ်ကူးရတယ်ကြည်ရတယ်အဲမျိုးစကားပြောတော့မယ်ဆိုရင်တရားတွေသင်တော့မယ်ဆိုရင် မပြောမိမသင်မိမှကြံစီစိတ်ကူးစဉ်းစားတွေးရအဲ့ဒီကြံစီစိတ်ကူးမှုဟာတမ္မာဒိဋ္ဌိကိုခြေစုပ်ပြုလို့တမ္မာဝါစာမှာလည်း ကျေစုသွားပြုတော့မယ်။အဲကြောင့်မို့တမ္မသင်္ကပ္ပရဲ့နောက်မှာတမ္မဝါစာဟုဟောတယ်ဒီလိုမိတ်တယ်။ပြီးတော့တမ္မဝါစာပြီးတော့တမ္မကမ္မန္တဟောတယ်။တမ္မကမ္မန္တဟောရင်အကြောင်းအရာတော့အလုံးတစ်ခုလုံးတော့မယ်ဆိုရင်ပါလို့မလုပ်ကြနဲ့ရှေးဥစွာ ပြောဆိုတိုင်ပင်ရတာဟုတ်။ဘုန်းကြီးတို့ဒီသင်္นานလုပ်မယ်ဆိုတော့ဘုန်းကြီးတို့ ဒါကိုရှိရင်တိုင်ပင်ပြီးလောက်ကြတော့နောက်တော့ခြားပုဂ္ဂိုလ်တွေနဲ့ခုလက်တွဲလောက်ကြတယ်ဒီပုဂ္ဂိုလ်နဲ့အကုန်လုံးဘုန်းကြီးတို့တိုင်ပင်ကြတော့တရားစခန်းလာမယ်တရားစခန်းတွေကြိုတင်ပြင်ဆင်တာမျိုးတွေပေါ့ဘာလုပ်ကြမယ်ဘာပြောကြမယ်ဘာဟောကြမယ်ဘာသင်ကြမယ်အလုံးတစ်ခုလုံးရဒီပေါ့လေရှေးဥစွာကြိုတင်တိုင်ပင်ပြောဆိုအဲ့ဒီလိုကြိုတင်တိုင်ပင်ပြောဆိုစေလောက်ပြီးမှလောက်ကြတယ် ဒါကြောင့်တမ္မဝါစာရဲ့နောက်မှာတမ္မကမ္မတာဟောပါတယ်ပြီးတော့တမ္မာအာဇီဝဆက်ဟောတယ်တမ္မာဝါစာရှိထားတဲ့ပုဂ္ဂိုလ်ကဝစီထုဆိုင်၄ပါးနဲ့ကင်းသွားတော့ပေါ့ဝစီထုဆိုင်၄ပါးနဲ့ပတ်သက်စင်ကြဲနေတယ်ကောင်းကောင်းမွန်ပြောတတ်တယ်ဆိုပြီးနော်ပြည့်ကင်းအောင်ပြောတတ်မယ်ဆိုရင်ဝစီထုဆိုင်၄ပါးမှာသူ့မှာ ကင်းစင်သန့်ရှင်းသမကမ္မတာကောင်းကောင်းမွန်လောက်တတ်မယ်ဆိုရင်ကာထုဆိုင်သုံးပါးမှာလည်းသူကလည်းကင်းစင်သန့်ရှင်းအဲလိုဝစီတုဆိုင်တွေကာထုဆိုင်တွေကင်းပြီးတော့ဝစီတုဆိုင်ကာယတုဆိုင်နဲ့ပြီးဆုံးတယ်ပြီးဆုံးတဲ့ပုံကိုဆိုရင်တော့သူကမှန်ကန်တဲ့တမွေဝါချောင်းဆိုတာဖြစ်တာပဲ ဒါအာဇီဝထမကသီလကိုပြည့်စုံတယ်။ဒါကြောင့်သမ္မာဝဇ္ဇသမ္မာကမ္မန္တာတွေပြီးတဲ့အခါကျတော့ဘာဟောလဲသမ္မာအာဇီဝဟောတယ်ဒီလိုမှတ်ထားမယ်။ပြီးတဲ့အခါကျတော့ဘာဟောလဲဆိုသမ္မာဝါယမဟောတယ်။သမုဝါကြောင့်စင်ကြယ်တဲ့ပုဂ္ဂိုလ်များငါအတ္တမဝံကြောင့်စင်ကြယ်တဲ့ဖြစ်ကင်းနေဖြစ်တယ်ဆိုသူအများနဲ့ရောင်ရဲတည်နေမှု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 တမ္ပပဒတရားလုံတမ္ပပဒလုံလာနဲ့ပြီးဆုံးအထောအတာဘီပေါ့ကုသနာမကိလေသာမဝင်အောင်အတင်းကိုကြိုးစားထောအဲတော့အတမောညောပြီးဆုံးပြန်နောက်ပိုင်းမှာကြလေအဲ့ဒီလိုကုသနာမှာအကုသိုလ်တွေမဖြစ်ဖို့ကုသိုလ်တွေတိုးပွားဖို့အဲကြောင့်တမ္မာအစီဝါရဲ့အခြားမဲ့မှာတမ္မာအစီဝါပြီးတော့တမ္မာဝိုင်မှာဟောပါတယ် ပြီးတဲ့ကကြဘာဆက်ဟောလဲဆိုတော့ဘုန်းကြီးတို့တမ္မာတတိပေါ့သမ္မဗလာလုံလဝိရိယနဲ့ပြီးဆုံးအထောက်ထားတဲ့ပုဂ္ဂိုလ်ဖြစ်ဖို့အတွက်ဘာလို့လဲကာယစိဝေနာစိတ်တဓမ္မပါတတိပ္ပံတရား၄ပါးရှိတယ်အဲ့ဒီတတိပ္ပံ၄ပါးဆိုတရားကိုကောင်းချုပ်လိုက်တတိပဲသမ္မဗလာလုံလဝိရိယနဲ့ဒီပေါ်မှာ အထုံနိုင်အောင်တတိကတတိလေးမြဲနေအောင်လုပ်ပေးရသမပဒလုံးလာဝိရိယကုပေးမှဒီကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဒတရား၄ပါးပေါ်မှာတတိယမြဲတယ်။ဥခန္ဓာကိုယ်ပေါ်မှာတရားထုတ်ရင်ခန္ဓာကိုယ်ပေါ်မြဲအောင်လုပ်ရတော့ဝေဒနာပေါ်မှာထုတ်ရင်ဝေဒနာပေါ်မှာတတိမြဲအောင်လုပ်ခုနဝိရိယကုပေးရတော့ဝိရိယအကြောင်းမို့ဒါတတိယမြဲတာပေါ့ စိတ်ဆိုတော့ကိုရှုမှတ်နေတဲ့စိတ်တွေကိုသိအောင်ရှုမှတ်တကြောခပ်ပေါ်ပေါ်လေးရှုမှတ်လက်ကလိုက်မှာဒီစိတ်ရဲ့သဘာဝလေးကပေါ်ပြီးပြောပေါ်ပြီးပြောမြင်အောင်ရှုမှတ်အဲ့ဒါဆိုရင်တော့ဒီပြန့်လွင်တဲ့စိတ်တွေးနေတဲ့စိတ်ကနိုင်လာဒီစိတ်လေးပေါ်ပြီးပြောဖြစ်ပြီးပြန်မမြင်တော့နိုင်မှုလွဲ့နေတော့မျောနေတော့ဓမ္မတဘာဝတွေကိုမြင်အောင်ရှုအားဓမ္မတဘာဝ ဓမ္မသဘာဝဆိုတာအတ္တကောင်ဝိညာဉ်ကောင်မဟုတ်တဲ့သဘောငါးသဘောယောက်ျားမိန်းမမဟုတ်တဲ့သဘောပဲဓမ္မသဘောတတ်တတ်မြောင်ကြည့်ရအောင်ဒီပုံမှာတတိကဖို့မြဲဖို့ပါလို့ဝိရိယလေးကုပြီးရတော့အဲတော့အဲ့ဒီလိုတတိပြန်၄ပါးပေါ်မှာတတိတီးနေအောင်ကျင့်ရမယ်လို့သိစီလို့လည်း တမဝါယမရဲ့အချမ်းမဲ့မှာတမဝါယမပြီးတဲ့ချိန်မှာတမတတိကိုဟောတော်မူတယ်ဒီလိုမှတ်ထားမှာပေါ့ဗျာနောက်တစ်ခုကတမတတိနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်များတတ္တစာရည်တဲ့အိန္ဒိယ၅ပါးလည်းပြည့်စုံလာတော့တမတတိဒီမသိနောင်နဲ့ကတ်သွားပြီဆိုရင်ရှုမလို့အင်မတန်ကောင်းတော့ရှုမလို့အင်မတန်ကောင်းတဲ့တရားတရားတွေလည်းထက်သန်လာတယ် တာရီတွေဝီရိယဝီရိယတွေလည်းပုတ်ပုတ်ပြီးတော့ပြည့်စုံလာတတိန်တွေတတိရလည်းအကောင်းတမာရီတွေတတိအကောင်းတော့တမာရီကလည်းရတမာရီရတဲ့ခါကျပညာတွေကလည်းအစဉ်စဉ်တက်အဲ့လိုဖြစ်လာတမာတိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကအိန္ဒိ၅ပါးနဲ့လည်းပြည့်စုံသွားတော့အိန္ဒိ၅ပါးနဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်ဘုဇင်9ပါးနဲ့လည်းပြည့်စုံသွားတော့ဘုဇင်9ပါးနဲ့ပြည့်စုံသွားတဲ့ခါကျတော့ စိတ်ကိုရှုမှတ်တဲ့အာယုံပေါ်မှာစူးစိုက်အောင်ကောင်းစွာထားနိုင်တဲ့အတွက်ဘာဖြစ်မလဲတမာတတိယခြားမဲ့မှာတမာတမာတိဟိုဟောပါတယ်ဆိုပြီးတော့ဒီကနေ့ကမာရီတုတ်ထကရာပေါ့ဒီကနေ့ကပထမဟုတ်မာရီတုတ်ထကရာ218မှာဒီလိုဖွင့်ပြထားတော့အဲတော့ဒါတွေကတော့ဘုန်းကြီးတို့က ဒီအစဉ်တိုင်းဒီအစဉ်တိုင်းပေါ့လေဟောစဉ်တိုင်းဒီလိုအစဉ်တိုင်းဖြစ်အောင်ဆိုတာမျိုးဟောပြတာဒါကတော့ဟိုကြာဝနာဝရှိအောင်ပြောလိုက်တာပါဒီဘုန်းကြီးနေနဲ့ဒီလောက်အလေးနဲ့ထားကြမလို့ဒီဒီတကယ်ကျင့်တဲ့ပိုင်မဲ့အလေးနဲ့ထားဖို့လုပ်တယ်နော်ဘာလို့ဘုန်းကြီးတို့ဘာလို့ရမလဲသီလပြည်စုံလုပ်မယ်ရဟန်းဆိုရဟန်းသီလလူဆိုလူသီလပြည်စုံလုပ် ကိုနိုင်သမျှပေါ့ဗျာ7ပါးမနိုင်တော့ဘာဖြစ်လဲ5ပါးပေါ့ကိုကနိုင်တယ်ဆို7ပါး9ပါးစောင့်တည်ဟောသီလပြည့်စုံသွားပြီသီလတွေကနော်ဘုန်းကြီးတို့ဟိုဝါရိဒသီလတွေမဟုတ်ဘူးစာရိဒသီလပါပြည့်စုံဖို့လိုတယ်နော်ဝါရိဒဆိုတာကတော့မလို့ရဘူးမခိုးရဘူးဒါမျိုးမလိမ်ရဘူးကြံထားမပြောရဘူးဒီလိုပြောထားတာတွေကို တားမြစ်ထားတဲ့သဘောတွေကိုဝါရိတာသိလောက်လှုပ်တဲ့ဒါကမလှုပ်တဲ့မလှုပ်ထိုက်တာတော့ရင်ပြည့်စည်တော့ဒါတွေမလှုပ်အောင်လို့ပြောထားသွားလို့ရင်ပြည့်စည်တော့လှုပ်တဲ့လှုပ်ထိုက်တာလှုပ်တာလေလှုပ်အောင်အဲ့ဒါကြလည်းမလှုပ်ရင်ပြည့်စည်တာအာဆရာနဲ့တပည့်တော်လာရင်ဆရာအနေနဲ့ဒါပြောဆိုဆုံးမမယ်တုံပြန်တုံသင်ဆုံးမမယ်ဝတရားရှိတာပဲဆရာဝတရားကြည်အောင် ဆရာဆရာဝတရားကျင့်တပည့်ကလည်းတပည့်ဝတရားကျင့်ရတာဒါမျိုးတချို့ကြတပည့်တွေကဝတရားကျင့်တယ်ဆရာဝတရားမကျင့်တာတွေလည်းတွေ့ရတော့ချို့ကြဆရာတောင်းဝတရားကျင့်တယ်တပည့်ကဝတရားမကျင့်ဘူးဒါကြစာရိတ္တသီလချိုးရင်းတာပဲမိဘနဲ့သာသမီချို့ကမိဘဝတရားတွေကျင့်တယ်သာသမီတွေကဝတရားမကျင့်ဘူးမိဘဘာဝတွေပြစ်ထားတာမျိုးတွေပေါ့အဲ့ဒါတွေကလဲနေတာတန်တရား ဆရာကိုသမားတွေပြစ်ထားတာမျိုးတွေတန်ရာလဲနေကိုကြီးလာတယ်ကိုကမကြီးတော့မှလာကြလို့ကိုလည်းလူကြီးဖြတ်လာရင်ကိုကမဆောက်ရှောက်ကြကိုလည်းမဆောက်ရှောက်ဘူးဗျတန်ရာတို့ဝတ်တော်ဆိုဝေးရှိမျောကြည့်ကြမလို့လက်ရှိဘဝမှာခံဖို့ရှိကိုကမိဟိုဖားကိုပြစ်ထားရင် ကိုလည်းဒီနေ့အိုကြအောင်မှာအိုးလိုက်ကိုလည်းပြစ်ခံမှာပဲဒါမျိုးပေါ့အဲတော့ သာသမီဖြစ်လာသာသမီကိုတရားကြည်ပါစေမိဘဖြစ်နေခိုက်တယ်မလားမိဘကိုတရားကြည်ပါစေနော်အဲဒါဇနီးမောင်နှံဆိုကိုယ့်ဥတရားနဲ့ကိုကြည်ရတယ်ကိုယ့်ဥတရားမကြည်ပဲနဲ့သူ့ဥတရားမကြည်တာပဲလိုက်ပစ်ရှာနေအဲ့ဒါမျိုးကြိုင်ရှိရှိဆင်မပြေဘူးဗျာဒါစာရိတဝတ္တပြတ်တယ်လို့ပဲပြောရမှာ အများကြီးပေါ့နော်သူ့ကိုတရားနဲ့သူရှိတယ်တငယ်ချင်းဆိုတငယ်ချင်းဝတရားမိတ်ဆွေမိတ်ဆွေဝတရားဒါတွေရဟန်းရဟန်းဝတရားဒကာဓမ္မဒကာမဒကာဓမ္မဝတရားဘုန်းကြီးတို့ရဟန်းတော်များကြတော့ဒကာဓမ္မတွေအတွက်ဘုန်းကြီးတို့အတွက်ဒီမှာဆွမ်းသင်္ကကြောင်းစီပစ္စည်းလေးပါလှူဒန်းထားတဲ့အခါကျတော့ဒါကိုကတတ်နိုင်ပြတရားတွေသင်ပြဆုံးမပေးနေရမှာပဲဓမ္မတာလေးရဟန်းဝတရားကြည်တယ်ဒီလို တောင်းတရားကြေးနေလေဓမ္မတောင်းကသူကပစ္စည်းလေးပါတောင်းကကြေးမှာပဲအဲဒါကုတ်တောင်းကိုကြေးဖို့ပေါ့ကုတ်တောင်းကိုကြေးသွားစာရိတ္တကိုပြီးဆုံးတယ်သီလဝါရိတ္တသီလလည်းမဟုတ်စာရိတ္တသီလလည်းပြီးဆုံးကြေးရမယ်ဝါရိတ္တသီလစာရိတ္တပြီးဆုံးပြီးတော့တဆင့်တက်ပြီးတမာရီစိတ်တော်ဝိတ္တုဖြစ်အောင်ခြင်းတမာရီမဂ်ကင်ဖြစ်အောင်ခြင်းတမာရီမဂ်ကင်ဖြစ်သွားပြီစိတ်တော်ဝိတ္တုစိတ်တည်သိရှင် တန်ရှင်းစင်ကြယ်သွားပြီပညာဝိသုတွေဖြစ်အောင်ကျင့်လို့လွယ်သွားပြီပညာဉာဏ်တွေဖြစ်ဖို့မခဲရင်တော့ဘူးဒါကိုပဲမြတ်စွာဘုရားပါလဲအဲတမာတိပရိပါဝိတာပညာမဗလာဟောဒီမာနိတန်တာတဲ့မာရိယအတိုင်းပညာဉာဏ်ဆိုတဲ့အကျိုးများစွာဖြစ်လိမ့်မယ်ပညာဝိသုဒ္ဓိဆင်းရဲဖြစ်လိမ့်မယ်အဲပညာဝိသုဒ္ဓိတွေဆင်းရဲပွားများအထုံးမဲ့ဆိုရင်ပညာပရိပါဝိတံစိတ်တံ တမ္မာတွေရောအာတဝိမုတ်စိဝိမုတ်စတိပညာဝိမုတ်ပညာဉာဏ်တွေပညာဝိသုဒ္ဓိတွေဆင်းရဲဖြစ်မယ်ဆိုရင်ကိလေသာအာတောတွေကုန်ခံပြီးရတ္တမညာပညာရပါလိမ့်မယ်ဒီလိုဟောတာဒီနေ့ဟောပြောဆွဆုံမှတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်ခံကြသဖြင့်မညာပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဘုရားတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဘုရားသာဓုသာ